ခန်းကြီး9အငယ်1မှ9ငါချစ်ရသခင်စပြည့်ဥယင်တော်ကိုအကြောင်းပြု၍မေတ္တာတည်ခြင်းကိုရှေ့တော်၌ဆိုပြီးအံမြေကောင်းသောတောင်ပေါ်မှငါချစ်ရသခင်ဤစပြည့်ဥယင်တော်တဆူရှိ၏မြေကိုတူး၍ကြောက်ခဲတို့ကိုရှင်းလင်းစေပြီးမှအကောင်းဆုံးသောစပြည့်နယ်ပင်တို့ကိုစိုက်ပျိုးတော်မူ၏ဥယင်ထဲမှမိခိုရာတဲလင့်ကိုလည်းဆောက်၍စပြည့်တီးနေရာချင်းကိုလည်းတူးတော်မူ၏ ထိုအခါစပြစ်တီးကိုတီးမိဟုမျော်လင့်သည်ရှိသောဘောရှတီးကိုတီးပါသည်တကားယခုမှအိုယူဒပြည်သူယေရုရှလင်မြို့သားတို့ငါနှင့်ငါစပြည့်ဥယျင်အမှုကို စီရင်ကြပါလောငါစပြည့်ဥယျင်၌ငါကျေးဇူးပြုနိုင်လျက်မပြုသေးသောအရာတစ်စုံတစ်ခု ရှိသလောစပြည့်တီးကိုတီးမိဟုမျော်လင့်သည်ရှိသောဘောရှတီးကို အပေကြောင့်တီးသည်နီ ယခုနားထောင်ကြငါစပြည့်ဥယျာဉ်၌ငါပြုအပ်မည်အမှုကိုသင်တို့အားငါဖော်ပြမည်ဆောင်ရန်ကိုငါပယ်ရှင်းသဖြင့်သူတစ်ပါးတို့သည်စားကြလိမ့်မည်အုပ်ရိုးကိုငါဖြိုသဖြင့်သူတစ်ပါးတို့သည်ကြုံနှင်းကြလိမ့်မည်ဥယျင်ကိုငါရှင်းရှင်းဖြစ်စည်းမည်အဘယ်သူမျှမပြင်ဆင်ရအဘယ်သူမျှမတူးမဆွရစူးပင်အမျိုးမျိုးပေါက်ကြလိမ့်မည်ထိုဥယျင်အပေါ်မှာလဲမိုးမြွာစေခြင်းကငါပြည့်ညတ်မည် ကောင်းကင်ဘုရားအရှင်သာရဘုရား၏စပြည့်ဥယင်ကဣဒရေလအမျိုးဒီနှစ်သက်တော်မူသောပြိုးပင်ကယူဒလူဒီတရားစီရင်ခြင်းကိုမျှော်လင့်တော်မူသည်ရှိသောအသေးသက်ခြင်းကို၎င်းဖြောင့်မတ်ခြင်းအရာ၌လည်းငိုကြွေးခြင်းကို၎င်းတွေ့မြင်တော်မူ၏အငယ်ရှိမှ၁၉မိမိတို့သည်မြေ၏အလယ်၌တဆူဒီနေရာကျ၍ လတ်သောအရက်မရှိစေခြင်းဟာအိမ်တဆောင်နှင့်တဆောင်ကို၎င်းလေတကွက်နှင့်တကွက်ကို၎င်းဆက်တတ်သောသူတို့သည်အမင်္ဂလာရှိကြ၏ငါဤနာအပါ၌ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကားအကယ်စင်စစ်ကြီးကျယ်တင့်တယ်သောအိမ်အများတို့သည် နေသောသူမရှိ လူစိတ်ဉဏ်ရာဖြစ်ကြလိမ့်မည်အကြောင်းမူကားစပြည့်ဥယျင်တပယ်သည် စပြည့်ရေ တပတ်ကိုမျှတာဖြစ်စေမည် မျိုးစေ့ကိုလည်းကျဲသောအခါဆယ်ဖို့တွင်တဖို့ကိုမျှတာရကြလိမ့်မည်တီတရက်ကိုတောက်အံ့သောငါနာနှင့်စောစောထ၍စပြည့်နှင့်ရင်မှုအံ့သောငါညကိုလည်းလွန်စေတတ်သောသူတို့သည်အမင်္ဂလာရှိကြ၏သူတို့၏ပွဲ၌ဆောင်းတယောပတ္တံပလွေစပြည့်ရေပါတတ်၏ဟာရဖျား၏အမှုတော်ကိုက ပမာဏမပြုတ်ကြ လက်တော်နှင့်ပြုပြင်တော်မူရာကိုမရိပ်မိကြ ထိုကြောင့်ငါ၏လူတို့သည်ပညာမရှိဖန်စီတိမ်တွားခြင်းကိုခံရကြ၏မူမတ်တို့သည်မွတ်သိပ်၍တည်ကြ၏ဆင်းရဲသားတို့သည်ရင်ငတ်၍ပူဆွေးလျက်ရှိကြ၏ထိုကြောင့်မရဏနိုင်ငံသည်မိမိလောဘကိုကျယ်စေ၍မိမိပါဇက်ကိုအတိုင်းရှိမရှိဘဲဖွင့်ဟသဖြင့်သူတို့၏ဂုံတရေအလုံးချင်းအတံပတံပြုခြင်း ရှင်လန်းခြင်းတို့သည်ဆင်းမြုပ်ရကြ၏ရုပ်သောသူလည်းဥနှိမ့်ခြင်းမြတ်သောသူလည်းရှုံချခြင်းကိုခံရ၍မာနကြီးသောသူတို့၏မျက်နှာလည်းပြည့်ရ၏ကောင်းကင်ဘုရားရှင်သာရဘုရားသည်တရားစီရင်ခြင်းအပြင်ချီးမြှောက်ခြင်းသို့ရောက်တော်မူလိမ့်မည်တန်ရှင်းတော်မူသောဘုရားသခင်သည်ဖြောင့်မတ်ခြင်းအပြင်တန်ရှင်းခြင်းရှိတော်မူလိမ့်မည်ထိုအခါတိုးတငယ်တို့သည်အလိုလျောက်ကျက်စားရကြလိမ့်မည် တထေးတကြွယ်ပိုင်ပူးသော လူစိတ်ညံရန်အရ၌လည်းဧည့်သည်တို့သည်စားရကြလိမ့်မည်အငယ်၈မှ24ဒုက္ခကိုဒုစရိုက်ဖြင့်ဆွဲသောသူလှဲကြိုးဖြင့်ဆွဲတဲ့ကဲ့သို့ အပြစ်ကိုဆွဲငင်သောသူတို့သည်အမင်္ဂလာရှိကြ၏သူတို့ကလည်းဘုရားသခင်၏အမှုကိုငါတို့သည်မြင်ရမည်အကြောင်းအလင်းမြန်ကြိုးစားတော်မူပါစေငါတို့သည်တည်နာလေရမည်အကြောင်း ဣဒရေလမျိုး၏တန်ရှင်းသောဘုရား၏အကြံတော်သည် အနီးသို့ချင်း၍ပြည့်စုံပါစေဟုဆိုတတ်ကြ၏မကောင်းကိုအကောင်းအကောင်းကိုမကောင်းဟုခေါ်တတ်သောသူ အလင်းအရာ၌အမိုက်အမိုက်အရာ၌အလင်းကို၎င်းအချိုအရာ၌အခါအခါအရာ၌အချိုကို၎င်းအလွဲယူတတ်သောသူတို့သည်အမင်္ဂလာရှိကြ၏ငါသည်ပညာရှိသည်ဟု ကိုကိုထင်သောသူတမာတိနှင့်ပြည့်စုံသည်ဟုထင်မှတ်သောသူတို့သည် အမင်္ဂလာရှိကြ၏စပည့်ရည်ကိုများစွာတောက်နိုင်သောသူဆေးနှင့်ရောသောတီတရက်ကိုတောက်ခြင်းမှု၌အာကြီးသောသူတို့သည်အမင်္ဂလာရှိကြ၏ထိုသူတို့သည်တစိုးကိုစားခြင်းငှာမတရားသောသူတို့ကိုအပြစ်မပေးဘဲလွတ်၍ဖြောင့်မတ်သောသူတို့၏ဖြောင့်မတ်ခြင်းကိုဝန်မခံပယ်ရှားတတ်ကြ၏ထိုကြောင့်မိရှာသည် ကောက်ရိုးကိုရက် မီးလျံသည်မြက်ချောက်ကိုကျွမ်းစေသည့်ဤတူ သူတို့၏အမြင့်သည်ဆွေးမြစ်သောတက်သားကဲ့သို့ဖြစ်၍အပွင့်သည်လည်းမြေမှုန့်ကဲ့သို့လွင့်တက်လိမ့်မည်အကြောင်းမူကားကောင်းကင်ဘုရားရှင်သာရဖျား၏တရားတော်ကိုပယ်ကြပြီးဤဒေလမျိုး၏တန်ရှင်းသောဖျား၏ဗျာဒိတ်တော်ကို မထီမဲ့မြင် ပြုကြပြီအငယ်25မှ30ထိုကြောင့်သာရဖျားသည်မိမိလူတို့ကို အမျက်တော်ထွက်လျက်သူတို့၌လက်တော်ကိုဆန့်၍ဒဏ်ခတ်တော်မူသည်ဖြင့်တောင်တို့သည်တုန်လှုပ်၍သူတို့၏အသေးကောင်တို့သည် လမ်းများ၌မစင်ကဲ့သို့ဖြစ်ကြ၏သို့တော်လည်းအမျက်တော်သည်မငြိမ်လက်တော်သည်ဆန့်လျက်ရှိသေး၏ဝေသော အရက်မှနေသော လူမျိုးတို့အဖို့အလံကိုထူ၍မြေကြီးစွန်းသားတို့ကိုနှိုးဆော်တော်မူသည်ဖြင့်သူတို့သည်အလင်းမြန်လာကြလိမ့်မည်သူတို့တွင်မောသောသူမရှိ ထိမိ၍လဲသောသူမရှိငိုင်မီသောသူအိပ်ပျော်သောသူလည်းမရှိ သူတို့ခန်းစည်းမပြေခြေနှင်းကျိုးလည်းမကျွတ်သူတို့မြားတို့သည် ထက်ကြ၏လေးတို့သည်လည်းတင်လျက်ရှိကြ၏မြင်းခွာတို့သည်မိကြောက်ခဲ့သို့၎င်းယထာဘီတို့သည်လည်းလေပွေခဲ့သို့၎င်းထင်ကြ၏သူတို့အတံပလန်သည်ရှင်သေးဟောက်တန်နှင့်တူ၍ရှင်သေးပြိုခဲ့သို့ဟောက်ကြလိမ့်မည်ဟောက်လျက်အကောင်ကိုဖမ်း၍ ဆောင်သွားကြလိမ့်မည်အဘယ်သူမျှမကယ်မနှုတ်ရထိုကာလ၌သူတို့သည်သမုတ်တရားအတံပလံကဲ့သို့ ဟုံဟုံမြည်ကြလိမ့်မည် ထိုပြည်ကို ကြည့်ရှုလျင်မှောင်မိုက်အတိဒုက္ခဆင်းရဲတက်တက်ရှိ၍မိုးကောင်းကင်အလင်းသည်ကွယ်ပြောက်လိမ့်သည်